ဒီနေ့လူခဲတဲ့နေများကကြောင်းကျဆက်ဆက်ပုံနေဒေသနာနည်းနဲ့လက်တွေ့ပေါင်းစပ်ပြီးတော့ဖြည့်ရှင်းကြကြရမှာနာမ်ကြောင်းကြောင့်ယုတ်ကျိုးဖြစ်ကုန်ပြီးတော့ယုတ်ကြောင်းကြောင့်နာမ်ကျိုးဖြစ်ကုန်တိတာယုံများရှင်းကြခဲ့ပါပြီ။ နာကြောင်းကြောင့်နာကျိုးဖြစ်ပုံနဲ့ရုပ်ကြောင်းကြောင့်ရုပ်ကျိုးဖြစ်ပုံဒီနေ့ဆက်လက်ပြီးတော့စာရီလက်ဒီနှစ်ခုပေါင်းစပ်ပြီးတော့ဖြည့်ရှင်းပြပါမယ်နာကြောင်းကြောင့်နာကျိုးဖြစ်ပုံကတော့ဘုန်းကြီးတို့နေ့စဉ်ယောဂီအပါဝင်ပေါ့လေအလုံးတ attva တွေ မြင်လိုက်ကြားလိုက်နားလိုက်စားလိုက်ထိလိုက်ထိလိုက်စိတ်ကူးစဉ်းစားကြံထိလိုက်စိတ်အမျိုးမျိုးအထွေတွေဖြစ်နေကြပါတယ်အဲ့ဒီစိတ်တွေဟာဆံရဆံရမျက်စိအစရှိတဲ့ဒွါရခေါ်တဲ့ကပောက်ကြီးအရှိပြပြီးတော့အဲ့ဒါမှထင်ပေါ်လာတဲ့အာယုန်တွေနဲ့စပ်ပြီးတော့ဖြစ်နေကြပါတယ် ခန္ဓာတိုက်တာရုပ်အကြောင်းတရားပြည့်စုံရုံနဲ့ကနာမြည်ပြီးတဲ့ကြားပြီးတဲ့စိတ်အစဉ်စသည်တို့ဟာဖြစ်ဖို့ရအကြောင်းမလုံလောက်သေးပါဘူးမနစိကာရခေါ်တဲ့စိတ်အကြောင်းတစ်ခုလိုနေပါသေးတယ်မိမိရဲ့ပံဝဲခြင်းမှာအတိုက်အဖြစ်တဲ့ မြတ်ကြရနာရဆရထိရတိရတဲ့အာယု6ပါးရှိနေပြီမယ်လို့အဲ့ဒီအာယုစီမနတိကာရခေါ်တဲ့စိတ်မြားဥပေါ်လေလှဲ့သွားမှရောက်သွားမှမြင်စရာကိုမြင်တာကြားစရာကြားတာနားစရာနားတာစားစရာစားတာဆရာသာခန္ဓာထိစရာကြီးလည်းထိနိုင်တယ်ထိစရာကြီးလည်းထိနိုင်တယ် မဏစိကာရဘာနဲ့တည်းလဲဆိုတော့ခေစကားနဲ့ပြောလို့ရှိရင်တော့မြားဥလို့ခေါ်မှာပါပဲတနည်းအားဖြင့်လည်းပဲလီများလှော်တဲ့အခါကျတော့နောက်ကနေပဲ့ပြေးတဲ့သဘောမျိုးပါပဲမြည်ပြီးတဲ့စိတ်အစဉ်စသည်ခံရအာရုံကြီးရောက်သွားအောင်လို့နောက်ကနေထိမ့်ပြေးတဲ့သဘောလေးပဲ့ပြေးတဲ့သဘောလေးပါလေအဲ့ဒါလေးပါရပါတယ်အဲ့ဒီနာအကြောင်းလေးရှိနေတယ် နာကြောင်းလေးကြောင့်ညီပြီးတဲ့စိတ်စဉ်စသည်ဖြစ်ရပါတယ်တတိသဘောနဲ့စာပေသဘောစပြရမယ်ဆိုရင်ခုဘုန်းကြီးတို့ယောဂီတွေတမာယီကြီးတဲ့မှာထိုင်ပြီးတော့ကိုယ်ရဲ့စိတ်ထင်ရှားပေါ်တဲ့အာရုံနဲ့ကြိုက်အောင်ဆရာစိတ်ချိန်လာကြိုက်ပြီးတော့ဆွေဆွေမြဲမြဲရှုနေတဲ့အခါရှုွက်ထဲမှာစိတ်များဥယျာဉ်စိုက်တယ် တနည်းအားဖြင့်နောက်ကနေလေထိမ့်ပေးတဲ့အနေမျိုးလိုပေါ့ဤထိမ့်ပေးတဲ့မနစိကာတာလေးတွေပါနေတယ်ပါနေတော့ရှိမှတ်တဲ့စိတ်ကလေးတွေဟာရှိရရှိရအာယုမှာစိုက်ကလေးစိုက်ကလေးကြကြကြကြပြီးတော့အာယုလေးတွေတည်နေတာဖောင်းမှတည်နေတာပိန်မှတည်နေတာကူမှအေးမှတောက်မှတင်းမှတည်နေတာ ဆင်းရဲရောက်တဲ့အခါလဲကြွားမှလှမ်းမှချမ်းမှတည်နေတာအဲ့ဒါမနတိကာလာလေးပါနေလို့ဒီအတိစိတ်လေးဖြစ်ရတော့အဲ့ဒါလို့ရှိွက်ထဲမှာမနတိကာလာရဲ့အစွမ်းနဲ့စိုက်စိုက်စိုက်စိုက်ကြနေတဲ့ကြနေတော့မှမိမိရဲ့ဝန်းကျင်မှာမြင်ကြလေးလည်းရှိနေတာပဲအထူးအားဖြင့်ကြားစရာအတန်လေးလည်းပဲကြားနေတာပါပဲ အတိုက်တဖြစ်တဲ့အာယုန်တွေဟာမိမိရဲ့ဝန်းကျင်မှာသုံးနေပါတယ်ဒါပေမဲ့လို့အဲ့ဒီအာယုန်တွေစီစိတ်များကလှည့်မသွားတော့တနည်းအားဖြင့်လည်းပဲစိတ်ရဲ့ပဲ့ပေးမှုကမနစိကာရကမရှိတော့မကြားပဲဖြစ်နေပါတယ်ကြောင်တော့မကြားပဲဖြစ်နေပါတယ်အဲ့ဒါကြီးသိထင်ရှားပါတယ်တော့ဒီတော့ အာယုံရှိရစီစိတ်ကလေးကသွားမှမနတိကာရရှိမှကြားနိုင်တယ်ဆိုတာသိထင်ရှားတယ်တခါတခါမှာကိုယ်အာယုံနဲ့ကိုယ်ဘောလေးစိုက်ပြီးတော့မှတ်နေတော့အတန်ကလေးချစ်ခဲဆိုတိတိပွဲလေးအတန်ပဲကြားလိုက်တာနဲ့ကိုယ်မှတ်ရစေအာယုံကစိတ်လွတ်ပြီးတော့အတန်စီ စိတ်ကရောက်သွားတယ်မနတိကာရကဓမ္မပဲ့ပေးလိုက်တာနဲ့မဟုတ်လို့အဲ့ဒီကြီးရောက်သွားတယ်အဲ့ဒါမှဇာတိရဲ့စိတ်ကလေးတွေပေါ်တာကိုယ်ထဲမှာလည်းပဲအပူငွေတို့အေးငွေတို့ဆိုတာထိရတဲ့တေဇောဖုတ္တဘယုတ်တွေရှိနေတာပဲပြီးတော့တောင်းတာတင်းတာလှုပ်တာရွာတာဒါတွေလည်းပဲအများအားရှိနေပါတယ်မာရာပြောတာကျန်တာလူတာ ခန္ဓာကိုယ်အနှံ့ပြရှိနေတာပဲပြီးတော့ဟူနာဒီလာကအရာတာထိုက်တာခဲတာတွေဒါလေးတွေလည်းရှိနေတာပဲဒါပေမဲ့လို့ကိုယ်မှတ်မြင်အာယုံမှာစိုက်ကြနေရင်အဲ့ဒါကြီးမတိပဲဖြစ်နေတာဟွန်းဒီမှမတိအင်းမှမတိတောင်မှတင်းမှလှုပ်မှမတိမာမှပြောမှမတိတရားမှမတိဖြစ်နေတာဒါပေမဲ့လို့တစ်ခါတစ်ခါမှအဲ့ဒါတွေက ပြည်ပြည်သားသားနဲ့ပြင်းထန်လာပြီဆိုလို့ရှိရင်ဟိုကစစ်ကလေးဆိုတာနဲ့ရားကလေးဆိုတာနဲ့ဒါလည်းစိတ်ကဝတန်းရောက်သွားတော့ကိုယ်မှမြဲအာရုံမရှိတော့ဘူး။မမြဲအာရုံဒီမှာစိတ်မရှိတော့ဟိုဒီရောက်သွားပြီ။ပြီးတော့စိတ်ဖျားမှုလဲသွားလို့တနည်းအားဖြင့်စိတ်ရဲ့ကြည်ကျေးမှုရဟိုဟာလေးတွေတိတိနေတာလေးညာနှလုံးသွင်းရှိလို့အဲဒီအတိစိတ်ကလေးတွေဖြစ်ရတယ်ဆိုတော့သိချင်ရှာတယ် ပြီးတော့လည်းပဲအဲဒီရရရနာကြိုက်တာခဲတာလေးတွေပေါ်ပေါ်လာမှတ်လိုက်မှတ်လို့မှမရောက်သေးဘူးနောက်တစ်ခုကပေါ်လာနောက်တစ်ခုလိုက်မှတ်လိုက်မှတ်လို့မှမရောက်သေးဘူးနောက်တစ်ခုပေါ်လာအဲဒီအတိတ်အတိတ်ပေါ်တဲ့ကြီးမှာစိတ်ကလေးတွေရောက်ရောက်ရောက်ပြီးတော့အတိတ်အတိတ်အာယုလေးတွေတည်နေတာလည်းပဲမနတိကတာသိထင်ရှားပါတယ်ပြီးတော့တစ်ခါတစ်ခါမှာအာယုနမိတ်လေးတွေပေါ်လာတယ်ပြီးရှင်းပေါ်လေပေါ်လာတဲ့အခါမြင်တယ်မြင်တယ်မှတ်တယ် အဲ့ဒီအမြင်မှမပြောက်သေးဘူးကနောက်ထပ်တစ်မြင်ရောက်လာကြတယ်အဲ့ဒါလိုက်မှလည်းအဲ့ဒါမပြောက်သေးခင်ကနောက်ထပ်တစ်ခုရောက်လာကြတယ်အတိအတိရောက်လာတဲ့အချိန်စိတ်ဦးလေးတွေကလဲလဲပြီးတော့အတိစိတ်ကလေးအတိကလေးကြီးဖြစ်ရတာဟာသမဏတိကာရကြောင့်ပဲဆိုတာလည်းသိထင်ရှားပါတယ်တချို့စိတ်ကူးရင်တဲ့ပုဂ္ဂိုလ်တွေလည်းရှိသေးတယ်အဲ့ဒီအာယုံလေးတွေကြိုက်နေတဲ့ပုဂ္ဂိုလ်တွေလည်းရှိသေးတယ်စိတ်ကူးရင်တဲ့ပုဂ္ဂိုလ်များဟာစိတ်ကူးကိုဦးစားပေးတော့ဟိုဘက်ပဲစိတ်က မြို့ကမ်းပြီးတော့သွားတော့စိတ်ကူးလေးတွေတကူပြီးတကူပုတ်ပုတ်ပုတ်ပုတ်လာတာတွေမဆုံးနိုင်တော့အဲ့ဒါလည်းပဲမနစိကာရအကူအညီပါလို့စဉ်းစားမှုစိတ်အစဉ်တွေဆက်ဖြစ်နေတယ်ဆိုတာလည်းသိထင်ရှားတယ်ခုတချို့ယောဂီတွေစိတ်ကူးရင်တော့ပါပါတယ်ကျိုးမြေသမီးယောဂီလည်းပဲအဲဒီအာယုန်နမိတ်လေးတွေပါပြီးပေါ်လာရင်တိတ်ကြိုက်အဲ့ဒါလေးတွေလွတ်ချင်တခုပြီးတခုပေါ်ရတာလေးတွေတော်တော်နဲ့မပြီးဘူးလေ ဒီအမေရိကရှိတဲ့အမျိုးသမီးယောဂီတွေပြောတာမဟုတ်ဘူးဘုန်းကြီးတို့ဘုမာတရားရှိတဲ့အမျိုးသမီးပြောတာပါဟာပါဆရာတော်အမျိုးသမီးရတော့ဒီလိုဖြစ်မှာမဟုတ်ပါဘူး inner insight တဲ့ inner vision ကိုပို့ပြီးတော့သိကြတဲ့ယောဂီတွေကသူစိတ်ကူးရင်တဲ့ယောဂီတွေဆိုရင်စိတ်ကူးကြီးကြောင်ကြီးတဲ့မျောပြီးတော့တော့တာနောက်မှပြန်ပြီးတော့ဟာဖုန်းလာပင်လာလေးမေ့သွားပါလားအဘယ်လောက်ကြာသွားပြီ2မိနစ်ကြာသွား3မိနစ်ကြာသွားပြီစသည်ပေါ့လေ ပြန်ပြန်ကောက်ရတာတွေလည်းအများကြီးရှိပါတယ်အဲ့ဒါတွေကတချို့တချို့ယောဂီတွေလည်းပဲအိမ်နဲ့မိသားစုကိုဖြစ်ထားခဲ့ရတာဖြစ်တော့ဒီရောက်တဲ့အခါမအားတာမတန်သေးတော့အိမ်စီရောက်ရောက်သွားတယ်ငါအိမ်ကလူဘယ်လူများနေမလဲငါကလေးတွေဘယ်လူများနေမလဲဆိုတာသွားပြီးတော့ဟိုမှာစိတ်ရောက်တာနဲ့ဟိုလိုဖောင်းတာပူနာကြီးပျောက်သွားတယ်ကိုရီးယားဟာဒါလည်းပဲဒီပေါ်မှာဖောင်းပင်မှုကအစရှိွက်ပေါ်မှာနှလုံးသွင်းမရှိလို့ဒါဒီမတည်ပဲနဲ့ အိမ်စီရောက်ပြီးတော့အချိန်ကုန်နေတာလည်းအများကြီးရှိပါတယ်။အဲဒါလည်းပဲမနတိကာရအကြောင်းကြောင့်စိတ်တွေဖြစ်နေတာစိတ်ကူးတွေ။အဲဒီယောဂီများကတော့လှေတော်တဲ့အခါမှာလှေပဲ့မနေတော့လှေဥကထိုးရင်တိုင်းထိုးနေတော့ပဲအဲ့လိုဖြစ်သွားတာပါပဲ။ကျုပ်ွက်ပေါ်မှာမနတိကာရနဲ့ကတ်ထားရမယ်အစားဒီပေါ်မှာမရှိဘဲနဲ့အပြည့်အာရုံပေါ်မှာပဲပဲ့ချိတ်ထားတော့ကိုယ်ပဲပဲလှေထွက်နေတာပါပဲ။ပြီးတော့ ရိုးရိုးစားတဲ့တောက်တဲ့အခါမှာစားပွဲတွေပါတွေရှိတဲ့အခါမှာစကားပြောရင်းနဲ့စကားတပြောရင်းနဲ့စားနေတဲ့အခါစကားထဲရောက်တဲ့အစားအစာဘာရတာမှမသိပဲနဲ့ဖြစ်နေတာတွေလည်းရှိပါတယ်။ဆရာတော်တော့အရသာတွေတော့ရောက်နေတာပဲ။ဒါပေမဲ့လို့စကားပြောဖို့အလေးပြုနေတော့ဆရာတွေကအရသာမရှိပဲဖြစ်နေမှသိတယ်။အဲ့ဒါကြီးလည်းသိချင်ရှားပါတယ်။တခါတခါမှပါဇက်စီ ကတွင်းစီစိတ်ရောက်သွားတဲ့ခါကျတော့ခြူတာလေးတွေခြင်တာလေးတွေသိနေတာတော့ဒီဘက်ကိုစိတ်ဥခဲ့တဲ့ခါကျမှရှားဘောကအရသာသိရတာစကားပြောနေတော့ဒီပေါ်မှာစိတ်ဥပမလှဲတော့အရသာမသိတာတွေလည်းပဲသိထင်ရှားပါတယ်ဒါလည်းပဲမနတိကာရအကြောင်းခံပြီးတော့အရသာသိတာတွေမသိတာတွေအသိထင်ရှားတချို့ယောဂီယောတိတွေနဲ့စိတ်ဆက်ဆက်ရှိမှတ်တတ်တဲ့အလေးကရှိတော့ စားတဲ့တောက်တဲ့ခါမှလည်းပဲသမင်းဝဲကြည့်တာမြင်လာတာအစပါလေအကုန်လုံးစိတ်ဆက်ဆက်လိုက်မှတာဒီဝါဖြင့်ဇာတ်ထဲရောက်သွားတဲ့သမင်းလုပ်ကိုဝါတဲ့အခါပဇာလှူရှားမှုကအစမေယုတွေပါဒီလှူရှားမှုဒီပါမှုအစပါလေအကုန်လုံးလိုက်မှနေတော့အဲ့ဒါဒီဒီစိတ်ကရောက်နေတော့ဝါတာဝါနေရတာဘာအရတာမှမသိဘူးကြာတော့ဝါရင်ဝါရင်ကချွဲကြည့်ကြီးဖြစ်လာပြီးတော့အရသာမပေါ်ပဲနဲ့ ချက်ချင်းတပိုင်းတစ်စနဲ့ဆက်လိုက်တာကြီးလည်းအများကြီးရှိပါတယ်။အဲဒါဟာလည်းပဲဘုရားသာကြီးစိတ်ကမရောက်တော့မနစိတ်ကသာမရှိတော့အရာသာကြီးပြည့်ပြီးတော့ဗောလေဖြစ်နေတာလည်းသိခင်ရှားပါတယ်။ဒီအတုတဲ့ယောဂီတွေမှာဘယ်လိုရှိတယ်ဆိုတာတော့ဘုန်းကြီးကတော့မမှန်တတ်ပါဘူး။ဒါပေမဲ့လို့စားတဲ့တောက်တဲ့ကိစ္စနဲ့စပြီးတော့တော်တော်အမှတ်ရှိနေယောဂီတွေတော့အလားအလာရှိနေတယ်လို့ဘုန်းကြီးကတော့ကြိုပြီးတော့ပြောထားပါတယ် အတိသမารိပညာတွေကအစဉ်လေးအချိန်ရအားပြည့်နေလို့ရှိရင်အချိန်မရွေးတရားရရတတ်ပါတယ်ဘုန်းကြီးတို့ဘုဒ္ဓစာပေလေ့လာတဲ့အခါမှာ commentary ခေါ်တဲ့အထောက်အထားတွေထဲမှာဒီလိုစာရေးတော်ရင်ကတရားရရပုံကြီးမှတ်တမ်းတွေတင်ထားတာတွေ့ရပါတယ်စိတ္တနေကခေါ်တဲ့သူဒီဟိုကျောင်းမှာမြို့ရဲရွာထဲမှာဘောဓနာဆာလာခေါ်တဲ့ ဆွမ်းစားကြောင်းတွေသူတို့ဆောက်ထားကြတယ်ပฏิပတ်တိအလေးပေးတဲ့ခေတ်ဆိုတော့တဘာသာမျှရုံနဲ့ဆွမ်းလေးရလို့ရှိရင်အဲဒီနီးရဆွမ်းစားကြောင်းကြွရပြီးတော့ပေါ့လေအစီတီပီတီခိုင်တီစာရိတီသံဃာနာကာရီဟောတိဆိုတဲ့အတိုင်းပฏิပဌာန်တုံမှာလာတဲ့အတိုင်းပေါ့လေရှုကြမှတ်ကြငါကလည်းပဲအဝိသတ္တကာမဌာနဆိုတော့ကမ္မထာလက်မလက်ကြဘူးစားတဲ့တောက်တဲ့အခါမှာအမှတ်တွေက သိကောင်းလာတော့ငဘောလည်းပဲတတိဓမ္မကြီးအရှင်ကရှိထားနေတော့စားရင်တောက်ရင်လည်းပဲတရားရိရသွားတဲ့ပုဂ္ဂိုလ်အများကြီးပဲဒီကျုံးလုံးမှာရှိတဲ့အဲဆုံးစားကြောင်းတွေဟာဘယ်နေရာဖြင့်အရိယာမဖြစ်ဘူးပါဘူးလို့တင်ညှို့ထုတ်ပြရတော့မရှိဘူးတဲ့အရိယာဖြစ်တဲ့ဖြစ်ဘူးတဲ့ဆုံးစားကြောင်းတွေကြီးပဲလို့ဒီလိုမှတ်တမ်းတွေတွေ့ရပါတယ်ဒီတော့စိုက်တော်ညင်တာအခုယောဂီများ အရှင်နဲ့ဖြစ်နေလို့ရှိရင်စာရင်တောင်းရင်လည်းတရားဓုတွေရနိုင်တယ်ဆိုတာပေါ့သဘောပေါက်နားလည်ပြီးတော့အမှတ်စိတ်ဖို့အတွက်တိုက်တွန်းပါလေဒီခုတော့ခွန်ကြီးကကြိုပြီးတော့ပြောထားပါစားရတော့တဲ့နေရာမှာမှတ်စိတ်စိတ်မှတ်ပါဆိုတော့တပိုင်းတစ်ပြက်နဲ့ပေါ့လေအစာဖြတ်လိုက်လို့ရှိရင်နည်းနည်းတော့အားနေတတ်ရှိတယ်အဲဒီကကြားလို့ရှိရင်ဘုန်းကြီးက တက်တက်မဲ့အစားပြစ်အောင်လို့လုပ်တာပဲဆိုတာပေါ့လေအဲ့ဒီလိုတော့မဖြစ်စေချင်ပါဘူးအစားပြစ်သွားပြီမယ်လို့ရတာတဏှာတွေစိတ်သုံးသွားတာလည်းအဲ့ဒါတော့တိတ်ဖို့တန်တယ်အဲ့ဒါကြီးနဲ့တွက်ပြီးတော့ပေါ့လေနိုင်ရှင်ပြီးတော့တမိုးရှိတဲ့ဟာဥစားပေးစေချင်ပါတယ်အခြားခြားအစိတ်ပိုင်းတွေလည်းပဲအထူးအလေးထားပြီးတော့စိတ်ဆက်ဆက်နဲ့မှတ်ဖို့ရလည်းပဲဘုန်းကြီးကတိုက်တွန်းပါတယ်တချို့တချို့ယောဂီများကတော့ ဘုန်းကြီးတို့ဒီအမေရိကယောဂီများတော့မဟုတ်ပါဘူး။မာဗီရတချို့ရှိယောဂီများတရက်မှ24နာရီ24နာရီတဲကလုံးဝအိပ်ပျော်ခြင်း4နာရီ5နာရီလောက်ခြံထားပြီးတော့ကျန်တဲ့အချိန်တွေမှာသွားနေုံရနေလို့ထိုင်နေအိယာပေါ်ဆဲလို့ကိုယ်လုံးဆန်လုံးဒလစအတင်းတွန်းခိုင်းနေတာပဲကမ္မထမ်းဆရာတွေကမညားဘူးစားရတော့တဲ့နေရာလည်းပဲမှတ်သားတော့စားလို့လည်းမကောင်းဘူးဆိုတာပေါ့လေကြီးကြတယ် အမှန်ကတော့မြည်ကြမဟုတ်ပါဘူးဒီလိုတလကမှတ်နိုင်မှရှိမှတ်တဲ့စိတ်မှာအားတွေကဝင်နေတာအာစိတ်တွေဝိရိယတွေကျွမ်းမြတ်စွာရှိနိုင်တဲ့တတိတွေရှိမရအောင်မှစုဆိုင်ကြတဲ့တမာရီတွေစိတ်ကြည်တာတွေအုံနမစိတ်တဲ့တာတွေတဲ့ပြီးတော့သဘောမှန်နေတည်တာတွေစိတ်ကနိုင်မလှပါဘူးဒီအားတွေစိတ်ထဲမှာဝင်နေတာဒါအစစ်မပြမှမှဒီအားတွေကဝင်တာ ဒီတော့အစားအိတ်စသည်ချိုးကြံလို့ကိုအင်အားနည်းသွားပြီမဲ့လို့စိတ်အင်အားကထူးထူးခြားခြားကြီးကြည့်လာတာ။မနဲ့တူရတဲ့ဆိုရင်ကားများမှာပတိအိုးရှိပါတယ်ပတိအိုးထဲမှာခြာခြင်းကအင်ဂျင်ဆက်လဲပတ်နေမှာခြာခြင်းဝင်ပါတယ်။အင်ဂျင်ဆက်ရလိုက်လို့ရှိရင်ခြာခြင်းမဝင်တော့ဘူး။ဒီအသုံးရလောက်ရထားလို့ရှိရင်ပတိတောင်းပြီးတော့ကားတော်မှာထိုးလို့မရဘူး။ဟွန်းလည်းပြည်တတ်တာတီးလို့မရဘူး။မီးလည်းပဲလိုလို့မရဘူး ပထီတောင်းသွားလို့ရှိရင်ခက်တယ်ယောဂီများလည်းထုံးစည်းသဘောင်းပဲကြက်ချပြက်ချမှတ်နေပြီးတော့ယန္နာယန္နာမှတ်နေလို့ရှိရင်တရားပထီတောင်းတတ်ပါတယ်တောင်းလို့ရှိရင်နောက်နောက်ထိုင်နေနောက်နောက်အလျှောက်ပြီးအထုတ်မှုတွေအဲ့ဒါတွေဖြစ်နေလို့ရှိရင်ကြက်တောင်းကြက်တောင်းဆိုတော့တရားအရှင်ကမကောင်းမဖြစ်တတ်တယ်ဒီတရားကမှတ်လေးလေးကိုအားရှိလေးဒီမှတ်လေးလေးဆက်ဆက်လေးကိုအားရှိလေးဖြစ်ပါတယ်အဲ့ဒီသဘောလေးတက်ပိုက်ပြီးတော့ ဆက်ဆောင်ကြိုးစားနိုင်ကြပါစေလို့လည်းအထူးတိုက်တွန်းပါတယ်အစမပြအားထုတ်လို့တရားချခြင်းတွေဝင်ပြီးတော့ပတိအားကောင်းတဲ့ယောဂီကြီးတို့ယောဂီကြီးဖြစ်မှာပဲလို့ဘုန်းကြီးကယုံကြည်ထားပါတယ်အဲဒီတိုင်ဖြစ်နိုင်ကြပါစေလို့လည်းပဲညွှန်လင်းပါတယ်ခုဒီလောက်ဆိုရင်နာကြောင်းခံပြီးတော့ရုပ်ကျိုးဖြစ်ပုံလေးတွေပြောလို့လည်းပြီးပါပြီဒီထဲမှာလည်းပဲပြောရင်းပြောရတဲ့အချက်ကလေးတွေတိုက်တွန်းချက်ကလေးတွေလည်းပါသွားပါပြီ ရုပ်တောင်းခံပြီးတော့ရုပ်အကျိုးဖြစ်ပုံလေးတွေဆက်လက်ပြီးတော့ပြောပြစေအောင်ဒါကတော့သိထင်ရှားပါတယ်သူအေးတဲ့ယာတိယာတိဥရုခါမှာအပြင်ကအေးတဲ့ယာတိဥရုရဲ့ကိုယ်ရဲရောက်လာတဲ့အခါချမ်းသာအသားတွေပါတွေပတ်တာနှခမ်းတွေပါတွေကွဲတာပြီးတော့အနှွေးတွေတွေဝေးရတာခြုံရတာပေါ့ဒီမှာဒါတွေသိထင်ရှားပါတယ် ကိုယ်ထဲမှာအပြင်ကအေးဥဒုကြောင့်ကိုယ်ထဲမှာအေးအစင်နေပေါ့ဒီကြောင်းလက်ပုံလေးတွေသိထင်ရှားပါတယ်ပြီးတော့နေပူလာတဲ့အခါသို့မဟုတ်ရအခန်းထဲမှာဟီတာပေးထားလို့အပူမိအပူတွေထိတဲ့အခါအနှွေးအနှွေးတွေခွာရတာအိုက်တာချွေးတွေပါလေညာထွက်တာပါလေပြီးတော့ရုပ်တွေပါလေလည်းပဲထူးခြားခြားကြီးတွေ့လာတာသိထင်ရှားပါတယ်ဒီလောက်ပြောလို့ရှိရင်ဥဥရုကြောင့် ကိုယ်ထဲမှာပူရုပ်စဉ်အေးရုပ်စဉ်ဖြစ်ပုံလေးတွေသိထင်ရှားတယ်။ပြီးတော့ပူရေးဥရုအကြောင်းကြောင့်ကိုယ်ထဲမှာပူရုပ်စဉ်အေးရုပ်စဉ်အကျိုးတရားဖြစ်ပုံလေးတွေသိရှင်းတယ်။ဒါတော့ပြောလို့ရှိရင်ပူရေးဥရုကြောင့်ကိုယ်ထဲမှာအကျိုးဖြစ်တဲ့ပူရုပ်အေးရုပ်စဉ်တွေဖြစ်ပုံနားလည်လောက်ပါပြီ။ပြီးတော့အာဟာရတိဥတော်ရုပ်အကြောင်းကြောင့်ကိုယ်ထဲမှာအာဟာရရုပ်တွေ အဲဖြစ်ပုံနေလည်းသိထင်ရှားပါတယ်။အာဟာရခန္ဓာကိုယ်ထဲမှာလိုးနေတဲ့အခါရုပ်တွေဟာညှို့ပြီးတော့အာနေသွားတာလေ။ပြီးတော့မနေတာမထိုင်တာဖြစ်တာတွေချွေးကြတာတွေစသည်ပေါ့လေ။တံမျိုးတွေအမှန်တန်ထင်ရှားပါတယ်။မလုတ်ချင်တာတွေပြီးတော့စားလို့စားလိုက်ပြီဆိုလို့ရှိရင်အစားလေးတစ်လုံးနှလုံးတော့ဝင်သွားရင်ပဲခန္ဓာကိုယ်ကပူပြီးတော့နှွေးပြီးတော့အာရှိလာတာတွေ။ သိထင်ရှားပါတယ်။နောက်ကြည်တင်းသွားတဲ့ခါကျတော့ရုပ်ရည်တွေတောင့်တင်းပြီးတော့သွားနိုင်လာနိုင်တာတွေပေါ့လေဒါသိထင်ရှားပါတယ်။အဲဒါအာဟာရရုပ်လိုလို့ရှိရင်ရုပ်တွေညှို့ပြီးတော့အာဟာရကြည်တင်းလို့ရှိရင်ရုပ်တွေလန်းဆန်းတောင့်တင်းလာတာတွေသိထင်ရှားပါတယ်။ဒီလိုကြောင်းကျိုးဆက်ပြီးတော့ယုဒနန္တတိဖြစ်ရမှာအစက်မပြတ်ကြောင်းကျိုးဆက်ပြီးတော့ဖြစ်နေတဲ့တန်တာရခေါ်တဲ့ ဖြစ်စဉ်ကြီးကိုပြုလုပ်ပေးတဲ့တကူရှင်နှက်လည်းမရှိဘူးဓမ္မလည်းမရှိဘူးဆိုတာသိခင်ရှားတယ်ရှိတာကဘာလဲဆိုတော့အကြောင်းနဲ့အကျိုးပဲပြီးတော့ဆရာဆရာအကြောင်းတွေပေါင်းစုံညီညွတ်လို့အနှစ်သာရအတ္တမပါတဲ့သုဒ္ဓဓမ္မပေါ့လေဓမ္မကြီးတက်တက်ပဲဆိုတာပေါ့ဓမ္မကြီးတက်တက်ပဲဖြစ်နေတယ်ဆိုတာပေါ့ကိုယ်ပိုင်ဉာဏ်ဖြစ်ဖို့အတွက်တော့သိရေးကြည့်ပါတယ်အဲ့ဒါကတော့ ခုဘုန်းကြီးပြောတဲ့အတိုင်းစာနဲ့မစင်စားပဲနဲ့ပေါ့လေကိုယ်ရဲ့ကပေါ်ရပေါ်ရလေးတွေပေါ်သေးလိုက်ပြီးတော့ရှုရကိုယ်ပိုင်ညာနဲ့တက်လှမ်းပြီးတော့ပေါ့လေကြောင်းကျိုးဆက်ပုံကြီးသိတာလေနော်အဲ့ဒီခါကျမှသုဒ္ဓဓမ္မအနှစ်သာရအတ္တမပါကြောင်းကျိုးဆက်တရားတက်တက်ပါလားဆိုတာပေါ့လေဉာဏ်မြင်နေရှင်းပြီးတော့တတ္တတရားတွေလည်းပဲထူးထူးခြားခြားဖြစ်လာနိုင်တယ်ဒီတော့ကိုယ်ထဲမှာ အတွေ့အကြုံကြောင့်အခါစုအနေထက်ပုံတွေတောင့်တင်းလွန်လို့မာရောတဲ့ဓာတ်တွေလွန်ကဲလို့ပူဓာတ်တွေအေးဓာတ်တွေလွန်ကဲလို့အနေဆိုခံခဲ့ပုံတွေပြီးတော့အတွေ့ကောင်းလေးတွေနဲ့တွေ့တဲ့အခါမှာနေတာတိုင်းလာရှိပုံတွေဟာဒါအကြောင်းနဲ့အကျိုးဆက်ပုံတွေလည်းပဲယောဂီတွေအတွေ့ပါပဲတေချာရှိမှလို့ရှိရင်နောက်တော့ကိုယ်တိုင်တွေ့လာမှာပါပဲနောက်နေ့ကြမှာကိလေသာဝေကြောင့်ကာမဝေဖြစ်ပုံကာမဝေကြောင့်ဥပါဒဝေဖြစ်ပုံ မရှုလို့မတိတာမတိလို့တွေ့အဲတဏှာဖြစ်တာတွေ့တာပေါ့လေစသည်ပေါ့လေကြောင်းကျိုးတွေဆက်ပြီးတော့ဟောပါအောင်မယ်ဒီနေ့တော့ဒါလောက်ပဲတော့ကြအောင်ဆိုယောဂီများကိုယ်တွေကပေါ်ရပေါ်ရလေးတွေပေါ်ကြလိုက်ပြီးတော့ဆရာစိတ်ချင်းလာကြပြီးတော့စွစွမြဲရှုမှတ်နိုင်ကြလို့ယုံနာနေကိုယ်ပိုင်ညာနဲ့ကိုယ်ပြားတည်ပြီးတဲ့အပေါ်မှာဆက်လက်ပြီးတော့ရှုနိုင်ပြီးတော့ကြောင်းကျိုးစေဖြစ်ခြင်းတက်တက်ကြီးပဲဆိုတာပေါ့လေကိုယ်ပိုင်ညာနေရရှိပြီးတော့ ကိုယ်ပိုင်ခံယူချက်တတ္တတရားရှိပြီးတော့နောက်ဆုံးနိဗ္ဗာန်ရတဲ့ဒီကျိုးစားပွားများအထုတ်နိုင်ကြပါစေ။